ကောင်းလေးမျိုးတွေကတတိယမြောက်ဒီကောင်းအကြောင်းကိုတော့နည်းလောက်ဆက်ပြီးတော့ပြောတော့သဘောပေါက်လို့ပါပြီဒီကောင်းပိုင်းရောက်အောင်အားထုတ်နိုင်တဲ့ယောဂီပုဂ္ဂိုလ်ဟာကိုယ်ပဲကိုယ်ဉာဏ်ကုန်ရောက်ဖို့ရာအတွက်ဘာမှမခရင်တော့ပါဘူး လက်တကမ်းမရှိပါတော့တယ်နောက်ပိုင်းကျတဲ့အခါကျမှဒီငြိမ်ကောင်းကိုဝေဒနာဉာဏ်ရှင်ဖြစ်ပုံနဲ့ထပ်မှပြီးတော့ရှင်းလင်းပြပါဦးမယ်ခုတရားတော်ရဲ့ဂုဏ်ဟာဘလောက်အတိုင်းအတာအထိကျိုးကျေးဇူးရှိပါတယ်ဆိုတာပေါ့လေအစာကောင်းရင်ဂုဏ်ကြီး လေကောင်းခြင်းကိုကြီးနဲ့အဆုံးကောင်းခြင်းကိုကြီးပေါ့လေခုပြောနေတာကတော့အဆုံးပိုင်းကောင်းခြင်းကိုကြီးကိုပြောနေတာပါတော့ဘုရားတရားတော်ဟာဉာဏ်နဲ့တိုင်းအားထုတ်လို့ရှိရင်ဘဝအမခံချက်အတွက်ရဲရဲကြီးတောင်းယူပါတယ်တကယ်တတ္တတရားရှိပြီးတော့ တကယ်ဒီလိုအကောင်းလေးမျိုးကိုရလို့တဲ့ဆန္ဒပြင်းပြပြီးတော့စွန့်စားအထုတ်တဲ့ပုံကိုများအတွက်တော့အာမခံပါတယ်ဒီကတော့ရေရတော့အာမခံရဲကမ္ဘာဘာသာကြီးတွေထဲမှာဆိုလို့ရှိရင်ဒီဗုဒ္ဓအယူဝါဒကောင်းကောင်းကြီးနားလည်ထားတဲ့ပုံကိုယ်လေးဆိုရင်ရဲရဲကြီးအာမခံရဲပါတယ် တကယ်ယုံကြည်တဲ့သာအထုကြည့်အခုလိုညီကောင်းမျိုးကတော့မကြပါဘူးတရင်နှစ်ပတ်လောက်ဆိုရင်အရွယ်လည်းကောင်းကျမ်းမာရွယ်လည်းကောင်းတရားကိုလည်းပဲနားဆက်ပြီးတော့နားထောင်လို့ကြည်လေးမှလည်းသိရသိရိုးသေးသေးစိတ်ဆက်ဆက်အထုတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်မကြပါဘူးဒီခေါ်ပြရတာပါပဲ ဆိုကြိုးစားအထုကြဖို့ရန်သိအရေးကြီးပါတယ်ဒီနေ့ပြောချင်တာတော့အဲ့ဒီငြိမ်ကောင်းကနေပြီးတော့ငြိမ်ကောင်းရောက်သွားပုံလေးပေါ့လေမြတ်စွာဘုရားကိုယ်တိုင်ခိုးချထားတဲ့အချက်တွေကိုအခြေခံပြီးတော့ကျမ်းဂန်များကလည်းပဲရဲရဲတော့ဖွင့်ဆိုထားပါတယ် နောက်ဆုံးခုကောင်းမှုလေးတွေကျောင်းရများကရှင်းပြထားတာတထာပฏิပန္နောကြပฏิပတ်တိဖလေနိဋ္ဌိတေတတိဘာဝဝဟနာတောပฏิပတ်တိဖလေနာပိကလျာဏအာဝဟတိတိဘုရောသနာကလျာဏောလို့ဆိုထားပါတယ် သူကဲ့သို့သောအချင်းရအချင်းဘာမြတ်စွာဘုရားကရုဏာထားပြီးတော့ညှိချတဲ့အတိုင်းဆိုလိုတယ်အထုပ်ပြီးပါမူကားအထုပ်ပြီးလို့ရှိရင်ညီကောင်းကနေပြီးတော့ရင်းကောင်းအဆင့်ပေါ်တယ်ပဝတ္တခေါ်တဲ့ယုံနာဖြစ်စီကြီး ရည်စည်းကြောင်းလို့ရှိနေတယ်လို့ပေါ့လေအဲလိုအနေထားနေပြီးတော့အပ္ပဝတ္တခေါ်တဲ့ယုံနာအရင်ကြီးပြတ်သွားတာပေါ့ဗုဒ္ဓကတော့သင်္ခါရခေါ်တာပေါ့ယုံနာတရားတွေတစ်ခုနဲ့တစ်ခုအကြောင်းတိုက်ဆိုင်ပြီးတော့အကြောင်းကြီးပြီးတော့ဖြစ်နေကြတာနားတယ်မရှိအဲအခုတော့အကြောင်းကျိုးပြတ်ပြီးတော့နားသွားတဲ့သဘောရပ်သွားတဲ့သဘောပေါ့လေ ငြိမ့်သွားတဲ့သဘောပေါ့လေအဲ့ဒီအစဉ်ကြီးရောက်သွားတယ်ဆိုရင်ဒါတရားထုတ်မှုဟာပฏิပါဏဆိုတာပြီးဆုံးပြီးအထုတ်မှုပြီးဆုံးတယ်လို့ဆိုရတာပါလေအဲ့ဒီအစဉ်ရောက်သွားလို့ရှိရင်ပฏิပတ်တိဖလေနေတိတေတဲ့ရှင်းသုံးရဲ့အကျိုးဟာလည်းပဲ ပြီးဆုံးတယ်လို့ခေါ်မှာပါပဲအထုမှုကပြည့်စုံသွားတော့နောက်ဆုံးပတ်နဲ့ရောက်သွားတော့ကျင့်သုံးမှုရဲ့အကျိုးဟာလည်းပဲပြီးဆုံးသွားတော့တော့ပဲဘုဒ္ဓကလည်းအဘုဒ္ဓပါဟွန်းအဲ့ဒီစီရောက်သွားပြီဆိုလို့ရှိရင်တော့တာဒီဘာဝဝဟံတာဒီဘာဝဝဟနာတော့ဆိုတော့ အိဋ္ဌနေဋ္ဌလောတဲ့အာယုမလောတဲ့အာယုကောင်းတဲ့အာယုမကောင်းတဲ့အာယုအဲဒီလိုအာယုမျိုးမျိုးတွေမှာဒုညဆိုတာရှုနိုင်တဲ့စွမ်းရည်ပေါ့လေဟောကုံကြီးပေါ့လေအဲ့ဒါဓာတိခေါ်ပါတယ်အဲ့ဒီကုံကြီးရှိတဲ့အဖြစ်ပေါ့လေအဲ့ဒီအနေထားအဖြစ်ပေါ့လေပြည့်စုံတဲ့အနေအချင်း တည်ဆောင်လာတတ်တယ်အဝဟဆိုတော့တည်ဆောင်လာတော့ပြည့်စုံခြင်းပြည့်စုံစေသောအာဖြင့်တည်ဆောင်လာကြတာအဲလိုတည်ဆောင်လာတဲ့အတွက်ပฏิပတ်တိအကျိုးအနေအားဖြင့်လည်းပဲကောင်းတဲ့ခုံကိုပေါ့လေပြည့်စုံစေတည်ဆောင်လာသောကြောင့် ယောတနာကလေးကလျာဏလို့ဒီလိုကျမ်းဂန်ထဲမှာပြောထားပါတယ်ဆက်ပြီးတော့ရှင်းလင်းရအောင်အဲဒီလိုအချုပ်ကိုတော့ကျမ်းဂန်များမှာဖွင့်ဆိုထားပါတယ်အဲဒီဖွင့်ဆိုချက်ကိုလက်တွေ့လုပ်ငန်းရှင်နဲ့ဆက်ဆက်ပြီးတော့ရှင်းလင်းရမှာပါကဘာပေါ်ရှိလူသားအများစုဟာ နှုတ်စိတ်အတိညာနဲ့အပြင်းမကင်းမတန့်ရှင်းတာတွေပေါ့လေဒါတွေကိုရှောင်တိန်ဖယ်ရှားပြရမယ်ကာကွယ်ကုစားပြီးတော့ဖယ်ရှားပြရမယ်မြုပ်ပြအောင်လည်းပဲနှိမ်ရင်းအပြတ်ရှင်းပြရမယ်ဆိုရက်ဘုရားရဲ့ ရားရဲ့အဆိုမေးရပါဘူးအဆိုမေးကိုလည်းမတည်ဘူးသိပြီမယ်လို့မကျင့်ဘူးဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်မှာศาสนาဓမ္မဆိုတာပေါ့လေကိုယ်လုံးစိတ်သုံးမျိုးလုံးရည်ကြည်ကြောင်းအဆုံးအမတရားကင်းကွာတယ်လို့ဆိုရတယ်ပဲပုံပဲနည်းကြည့်အောင်ကျင့်သုံးရမယ်ဆိုရဲကျင့်နည်းမှ ကျင့်မှုကလည်းမကျင့်ဘူးဆိုလို့ရှိရင်လည်းကျင့်သုံးခြင်းရောက်ရနိုင်တဲ့အကျိုးရလဒ်အဲဒါကိုသာသနာဓမ္မခေါ်ပါတယ်ဒီကျေးဇူးကြောင့်နိနာကောင်းပါ့ဟွန်းအဲဒါကိုမတိရပဲတိကြပဲလို့မကျင့်ဘူးဆိုလို့ရှိရင်တော့ကိုယ်မူရလည်းပဲအပြည့်မကင်းမတန်ရှင်းဘူးပဲနှုတ်မူရလည်းပဲအပြည့်ကင်းမတန်ရှင်းဘူးပဲ ပြင်မကင်းစိတ်လေးစိတ်ထားဆိုတာလည်းပဲအပြင်မကင်းမတန့်ရှင်းဘူးပဲအတိညာကမရှိတော့မိုက်မဲမှုဆိုတာလည်းပဲအတိညာမရှိတော့မိုက်မဲမှုဆိုတာလည်းပဲဖြစ်တော့တာပါပဲအဲဒါလို့ဆိုလို့ရှိရင်အပြင်မကင်းမတန့်ရှင်းတော့ပြောเสียပြည့်เสียအပြင်မကင်းမတန်ရှင်းတော့ ရိုင်းဆိုင်တွေတည်းပါသွားတော့လူတော့လူပဲလူရိုင်းပဲပေါ့လေစိတ်ဆံလူဖြစ်သွားတော့စိတ်နေစိတ်ထားလဲတရိစ္ဆာန်စိတ်ထားမျိုးအတိညာဆိုတာလည်းမရှိတော့မိုက်မဲ့ကံကံရမ်းကားတာပေါ့လေဒီထဲမှာမူရရှိပါလို့ဘာလို့တောက်လိုက်ပြီဆိုရင်ပို့ပြီးတော့မိုက်ခန်းသွားတော့ပေါ့ဒါလူလောကမှာအများစုကတော့အဲ့ဒီလိုပဲရှိနေပါတယ်တော့ ရိုင်းဆိုင်တယ်ဆိုလို့ရှိရင်တော့မငြိကျေဘူးပေါ့ကျွမ်းတတ်တယ်ဆိုလို့ရှိရင်လည်းမနှုညံဘူးပေါ့ရိုင်းမှတော့ကြမ်းပြီပေါ့မနှုညံဘူးပေါ့အဲ့ဒါလို့ဆိုလို့ရှိရင်ပူလုံဆင်းရဲမှုတွေနဲ့အချိန်ကုန်ပြီးတော့ဘောလေသူ့ရဲ့ဘဝဟာဆွတ်ဆုပ်ဆရာစားဖြစ်တော့တာပါပဲတော့ကမ္ဘာလောကကြီးမှာအဲ့ဒီတိုင်းဖြစ်နေပါတယ်သူကတော့ ရုပ်ထုတွေဘက်ကတော့တိုးတက်ပါလေလောကီပညာတွေလည်းတက်ကြပါလေလုပ်ငန်းကိုင်ငန်းတွေလည်းတော်ကြပါလေဒါပေမဲ့လို့အကျင့်စာတိတ္တကြီးကတော့ပြင်လို့မရတော့အောင်ပဲဖြစ်စီနေတာတော့အများကြီးပါပဲဘုရားသာသနာထုံးကားပါတယ်ဆိုတဲ့မြန်မာပြည်မှာတော့မှဆယ်လို့မရအောင်ပြည့်စည်နေတာတွေလည်းအများကြီးရှိပါတယ် ကောင်းတဲ့အခွက်ကကြောပါလောက်မရှိလာပါဘူးအဲ့လိုဖြစ်သွားတယ်တကဘာလုံးကဒီတိုင်းဖြစ်သွားတယ်တော့ဘာဖြစ်လို့လဲဆိုရင်ศาสนาဓမ္မကုလစေတာ၃ပါးလုံးရည်ကြည်ကြောင်းနင်းတာကောင်းပြီမတိကြလို့ဆိုတော့သိပြီမယ်လို့မကြည့်ကြလို့ဆိုတော့ဒီပုံမှာသွားပြီးတော့ကောက်ချက်ချပါတယ် ศาสนาธรรมဆိုတဲ့စကားစုမှာศาสนาကတစ်ခုဓမ္မကတစ်ခုစကားတစ်ခုပုံစပ်ထားပါတယ်ศาสนาဆိုတာကုလို့စိတ်ထား၃ပါးလို့ရည်ကြည်စီဆောင်နိနာကောင်းပါလိဒီလိုအဓိပ္ပာယ်ရပါတယ်အတူတူဆိုလို့ရှိရင်တော့ရည်ကြည်မှုလို့ဒီလိုလည်းပြန်လိုက်ပါတယ် ဓမ္မဆိုတာကတော့ဒီလိုကငုံနေတဲ့အတိပ္ပယ်ကနိလန်းကြကျင့်သုံးတဲ့ပုဂ္ဂိုလ်ကိုကျင့်ဆောင်တဲ့ပုဂ္ဂိုလ်ကိုဟုတ်တန်းလောက်တာမကြရအောင်လို့ဆောင်မထားတယ်ဆိုတဲ့အဓိပ္ပာယ်ရပါလားတနည်းအားဖြင့်ဆောင်မထားတယ်ဆိုတဲ့အဓိပ္ပာယ်လည်းရပါတယ် ဆောင်ရတယ်ဆိုတာကအောက်ပိုင်းကရာဝတ္ထုဆွဲပြီးတော့ယူလိုက်တဲ့အခါမှာအပေါ်တက်လာတယ်လို့အဲဒါဆောင်ပြီးတော့မှထားတာတပြေးပြေးဆောင်ထားလို့ရှိရင်ဆောင်သွားလို့ရှိရင်အောက်လည်းမကြောက်ဘူးခုလည်းမှလည်းရမလဲဘူးအဲဒီလိုအဓိပ္ပာယ်ရပါတယ်အဲဒါကစိတ်ဆောင်ခေါ်ပါတယ် ဆောင်ရတယ်ဆိုတာကအဲဒီကျင့်ဆောင်တဲ့ပုဂ္ဂိုလ်ကိုဒီတရားကဆောင်ရတယ်ဆောင်မဆိုတော့ဆောက်ရှောက်တာပါပဲဟောက်တနောက်တာမကြရအောင်လို့ဆောက်ရှောက်တဲ့သဘောပါပဲအကျင့်ကောင်းအောင်လို့ကျင့်သုံးတဲ့နည်းတွေမသိရင်အဲ့ဒီမသိတာကိုပဲအောက်တန်းကြတာအောက်တန်းကြတယ်လို့ဆိုရတာပါ အဲ့တော့ပြည့်ကင်းသားရှိလေဆိုင်တဲ့ဤလေးတွေလေးလာလို့တည်သွားပြီဆိုလို့ရှိရင်ရှင်သုံးကြီးမကြည့်ရဲ့ဟောကြည့်အောင်ပေါ့လေဒီမှာလေးလာလေးတဲ့ခါကျတော့အဲ့ဒါကျင်းသွားတယ်အဲ့တော့လေးလာလို့ရရှိတဲ့အတိတရားကတိလို့သူကိုပေါ့လေတိလို့တဲ့အချက်တိအောင်လုပ်ပြလိုက်တာဒါဒါနှင့်တင်ပြလိုက်တာပါ လက်တွေ့ကြည့်ပြီဆိုလို့ရှိရင်တိကလည်းတိကအလိုက်တမာတိလည်းတမာတိလိုက်ပညာလည်းပညာလိုက်ကြည့်ပြီဆိုလို့ရှိရင်ကျွလို့ဆော်ရတဲ့ကိလေသာတွေကနေပြီးတော့တခါတော့ဆုံမတင်ပေးလိုက်တာပဲဒီကကိုရှင်တရားကတနည်းအားဖြင့်အဲ့ဒီကိုရှင်တရားကလည်းဆုံမထားတာအကဲ့ရလွတ်အောင်ဥဒ္ဓမကြရအောင်ဆုံမထားတာဟာ ကာထားတယ်၊ကွယ်ထားတယ်၊စင်တန်းမြင့်တင်ပေးတယ်ဆိုတဲ့အဓိပ္ပာယ်ပေါ်လည်းရပါတယ်။အဲလိုအဓိပ္ပာယ်ဆောင်ပါတယ်။အတိညာကြီးမဖြစ်လို့မိုက်မိုက်ကံကရံကားမှုတွေဖြစ်နေရင်ဘယ်ပုံပဲနည်းပေါ့လေ။မိုက်ကလည်းအနေထားနေပြီးတော့လွတ်အောင်ကြိုးစားတယ်ဆိုတာနည်းတည်ပြီးတော့အထုတ်တဲ့အခါမှာ ရှိကံကုရှိသီလတွေပြည့်စုံပြီးတော့စိတ်နဲ့စိတ်ထားတွေပြည့်စုံကိစ္စဖြစ်ကိတန်ရှိပြီဆိုလို့ရှိရင်တကယ်အရှိသဘောယုံနာပိုက်စားပြီးမှစအတိလေးတွေဖြစ်လာတယ်ဆင်းဆင်းဆင်းဆင်းဖြစ်လာတယ်အဲဖြစ်လာပြီဆိုလို့ရှိရင်ခုနညင်ကောင်းလို့စိတ်ကောင်းလို့ဝိပဿနာဉာဏ်လေးတစ်ပတ်ရောက်သွားပြီဆိုလို့ရှိရင်ညင်ကောင်းလို့ဆိုတာပေါ့အဲနောက်ဆုံးညင်ကောင်းတည်သွားမှာဟွန်း အဲ့လိုကောင်းနေရအဲ့ဒီကောင်းနေရပြီဆိုလို့ရှိရင်အဲ့ဒီကောင်းတွေကိုရအောင်အထုတ်တယ်အထုတ်ရတဲ့ဓမ္မကပဲလက်တွေ့ကျင့်သုံးတဲ့ပုဂ္ဂိုလ်ကိုပြည့်စုံတဲ့ပုဂ္ဂိုလ်ကိုအောက်တန်းလည်းမကြရအောင်အထက်တန်းရအောင်လို့ဆုံးမပေးလိုက်တာတဲ့အဲ့လိုအဓိပ္ပာယ်ရပါတယ်အဲ့ဒါကိုအတူချုပ်ပြီးတော့သာသနာဓမ္မ ရည်ကြေးကြောင်းပေါ့လေဘုလုံးစိတ်ဓာတ်သုံးပါးလုံးရည်ကြေးကြောင်းနိနာကောင်ဓမ္မလို့ဒီလိုဆိုပါတယ်ဓမ္မအဲဒါလိုဓမ္မမျိုးပฏิပန်နောစจิตသုံးအပိပါမူကာจิตသုံးပြီးလို့ရှိရင်သုံးဖို့จิตသုံးနိုင်ပါမှပြည့်ပြည့်စုံစုံจิตသုံးနိုင်ပါမှပฏิပတ်တိအကျိုးအရဟမ် ရှင်းသုံးနိုင်ပါမှဓာတိဘာဝဆိုတာချစ်စရာမုန်းစရာကောင်းဆိုးအာယုန်တွေမှာပေါ့လေပြည့်ပြတ်စွာရှုနိုင်တဲ့အရေးချင်းရပါလားဒီတော့သာသနာ့ဓမ္မအရာတကယ်ရည်ကြည်မှုဓမ္မ ဆောင်မလို့ဆောင်မလို့ကာကွယ်မြင့်တင်လို့တဲ့ပုဂ္ဂိုလ်ဟာဘဝစင်တန်ကြီးလို့တဲ့ပုဂ္ဂိုလ်ဟာရှင်းဆောင်ကိုကတော့မိမိရဲ့တာယုံတောင်းမယ်ရှင်းသုံးခြင်းလိုလာပါပြီရှင်းသုံးခြင်းဆိုတာမျိုးကတော့တဲ့ရှင်းကြီးမှလေ့လာခြင်းနှစ်လက်တွေ့ရှင်းသုံးခြင်း သုံးကျင့်သုံးမှုနဲ့အကျိုးရလာခွင့်ရဖြစ်လာပြီဆိုရင်အကျိုးရကျင့်သုံးမှုအကျိုးပေါ်ခြင်းပေါ့အကျိုးရခြင်းလေအဲ့ဒီအကျိုးဟာကျင့်သုံးသူပိုင်ဆိုင်ခြင်းဆိုတာပေါ့လေအဲ့ဒါကိုပဲကျင့်ဆောင်ခြင်းလို့ခေါ်ပါတယ်အဲ့လိုအခြေအနေရောက်ကျင့်သုံးသူကိုကျင့်ဆောင်သူလို့ဒီလိုခေါ်တာပါပဲ။ ဆိုကြပါစို့သူများတဲ့ရေးစစ်စစ်တပ်ဖြတ်နေတဲ့ပုဂ္ဂိုလ်ဟာတချို့မှာပေါ့လေသူကအတိတရားရလာလို့ပဲဖြစ်ဖြစ်ပေါ့လေစာဖတ်ရလို့ပဲဖြစ်ဖြစ်ကလေးလည်းမိသားစုထံကသူတို့တပ်ဖြတ်တဲ့လူကမကောင်းဘူးလို့ဒီလိုဖြစ်ဖြစ်ပေါ့ကြားရပြီဆိုလို့ရှိရင်အဲဒါကအရှုံးကြည့်လို့တဲ့စေတနာလေးဖြစ်တတ်ပါတယ် ရှောင်ကြည်ရဲ့စေတနာလေးတွေဖြစ်တယ်ဆိုရင်စင်ရုံတရားလေးပေါ်တတ်ပါတယ်။သူကရှင်းစစ်တပ်ဖြတ်တဲ့လုပ်ဟာရှစ်ဆရာယုံစရာကောင်းတဲ့လုပ်ပဲ။ယုံစရာလည်းကောင်းတာပဲ။ဒီမှာမှလည်းသူရဲ့အကြက်ရခံရတယ်။စိတ်ချနေကြလို့ရှိရင်နေကြတဲ့နေကြတဲ့အခြေအနေနဲ့စိတ်တတ်တယ်ဆိုတော့ဟောလေ။ ရှစ်ကြောက်ပြီးတော့ဗောလေဒီအလုပ်ကိုရှစ်ကြောက်ပြီးတော့ရှောင်လိုက်တယ်ရှောင်နေကြီးတည်ပြီးတော့ဗောလေရှောင်လိုက်တယ်ရှောင်နေကြီးတည်တာလည်းပဲမတည်အောက်တန်းကျတယ်တည်သွားရင်ရှောင်နေကြီးတည်သွားလို့ရှိရင်ဒါအတိလေးရှိတော့အစဉ်တတ်မြင်တာဗောကျိုးလုံးကြီးကြုံရတာတဲ့ ခုနစိတ်ကြောက်ဖြစ်ပြီးတော့ရှောင်လဲလို့ရှိရင်သူရတဲ့လည်းမတတ်ပြီးတော့ဘူးကို့မှာလည်းပဲကို့မူရာလေးတန့်ရှင်းသွားတယ်ဟွန်းရှောင်လိုက်တဲ့ကို့မူရာလေးတန့်ရှင်းသွားတယ်သူတစ်ပါးကိုလည်းပဲနိနာအောင်ပေါ့လေအကျိုးပြောပြည့်လို့ရလည်းမရောက်တော့ဘူးသူများလည်းအကျိုးပြည့်လိုက်တယ် တခါတခါလဲကိုကြီးသာတရားရှိတော့ကိုထီရနာတသူဟာသူရကတိနာမှာပဲဆိုတဲ့ရှင်တုံတရားနဲ့ကိုရင်းစာပြီးတော့ဗောလေတက်ခွင့်ကြုံမယ်လို့ဟောရှောင်လိုက်တယ်သူရကိုကာကွယ်လိုက်တယ်ရှင်သာသနာပြီးတော့သူတော်ကလည်းပဲဒီမှာချမ်းသာတော်တယ်ဘာမှစိတ်ကြီးကခြင်းရှိဘူး ကိုယ်ကိုယ်လည်းမှားရအောင်ထိုင်ပြီးတော့ဖြစ်သွားတယ်တမှုရှောင်ကျင်တဲ့ဤတိတော့အဲ့ဒီကစပြီးတော့အစင်တန်းမြင်လာပြီရှောင်လိုက်ပြီဆိုတော့လက်တွေ့ရှောင်လိုက်ပြီနောက်ကြည့်ရှောင်လိုက်တော့ကိုယ်မှာကိုယ်နှုတ်ကိုယ်မှုစင်ကြယ်သွားတယ်တခြားသူဆိုတဲ့ဒီလည်းဒီတိုင်းရှောင်ကျင်လို့ရှိရင်လည်းဒီတိုင်းပါပဲကိုယ်နှုတ်ကိုယ်စင်ကြယ်သွားတယ်ဟွန်း ရှောင်လီတည်တယ်လက်တွေ့ရှောင်တယ်ရှောင်လိုက်တော့ကုန်းလုံးကိုဆင်ကျဲသွားတယ်သူတစ်ပါးလည်းကိုယ်တွေ့လည်းမထိခိုက်ဘူးအကျိုးတွေရသွားတယ်ကုန်းလုံးကိုဆင်ကျဲသွားတာကိုယ်ပိုင်သွားတယ်ဆင်ကျဲတဲ့ဟာဒီတော့ရှောင်လီတည်ခြင်းလက်တွေ့ရှောင်ခြင်းကုန်းလုံးကိုဆင်ကျဲခြင်းအဲ့ဒီစီကျဲတဲ့ရည်ကျဲမှုကကိုယ်ပိုင်တော့ကိုယ်ရခြင်းဆိုတာပေါ့လေ အဲ့ဒါကိုဓမ္မကလက်တွေ့ရှင်းဆောင်တဲ့ပုဂ္ဂိုလ်ကိုဆောင်မတယ်ဆောင်မထားတယ်ကာဝယ်တယ်စောက်ရှောက်တယ်စေတမ်းပြင်းတယ်ဆိုတော့ဒါပြောတာစိတ်နဲ့စေတမ်းအတိညာဏ်တွေကဒီလိုပါပဲဆိုအားကြရပဲဒီနေ့မှသိရမယ်လက်တွေ့ရှင်းသုံးရမယ်ရှင်းသုံးရင်အကျိုးရမယ်အဲ့ဒီအကျိုးကိုပိုင်းတယ်ဒါပဲအဲ့ဒါကိုပဲတရားရှင်းဆောင်ရှင်းဆောင် ကျင့်လို့ခေါ်ပါတယ်အဲ့ဒီသာသနာဓမ္မဟာအကျိုးသက်ရောက်ပြီးဆုံးတဲ့အထိကျင့်သုံးပြီးကြည့်ရမယ်လို့ဒီလိုဆိုလိုတယ်ကျင့်သုံးဖြစ်ပါမှလည်းပဲပฏิပတ်တိအကျိုးဟာလည်းပဲပေါ်တာပဲပေါ့ဘယ်လိုဖြစ်ချင်းဖြစ်ရမလဲဆိုတော့တထာလို့ပြထားပါတယ် တထာထိုကဲ့သို့အချင်းရာအဖြစ်ထိုကဲ့သို့သောအခြေအနေရထိုကဲ့သို့အခြေအနေရဆိုတာတရားတော်ရဲ့အလေကောင်းကြီးကုန်ထဲမှာသမထသုခဥပသနာသုခပေါ်လေနိလန်းတကြကျင့်သုံးလို့ရှိရင်ဘုရားတတိသမာဓိတွေအားကောင်းလာတဲ့အခါမှာနိဝရဏတရားတွေကို အတာရှိရတဲ့အတွက်စိတ်ငြိမ်ချမ်းသာတဲ့ရစရတာပဲအဲ့ဒါလေးပြောခဲ့ပါတယ်နောက်ဝိသနာဉာဏ်ဖြစ်တဲ့အခါအထူးသဖြင့်အဖြစ်အပျက်ခတ်တုတ်တုတ်ကိုသိမြင်လာတဲ့ဥရိယပညာမဲလို့ရောက်ပြီဆိုရင်စိတ်ကောင်းတဲ့ပညာတိုးတက်လို့မပြည့်နိုင်တဲ့တမေကောင်းအပျော်ပေါ့လေအဲ့ဒီအပျော်ပေါ်လာတာသဝဆနာစုခခေါ်တယ် အဲ့ဒီသမထစုကဥပဒနာစုကဖြစ်နိုင်လောက်တဲ့ဤနဲ့ဖြစ်နိုင်လောက်တဲ့အခြေအနေရရှင်းသုံးပြီးတော့ဖြစ်ရမယ်ဒါဆိုလို့လေတနည်းအားဖြင့်လည်းပဲမြတ်စွာဘုရားညွှန်ကြားတဲ့အတိုင်းသတ္တရာအနုစိတ်တာဆိုတာဘောလေနီးပြတဲ့အတိုင်းနဲ့ရှင်းသုံးပါမယ်ကိုယ်ကလှုပ်ရှင်တာတစ်မျိုး ပြထားတာကတမျိုးကိုယ်ကလောက်တာတမျိုးကုလီကိုယ်ကလည်းလောက်အဲ့လိုတော့မရဘူး။ဆက်စောပြနီးတိုင်လောက်ရမယ်။ဘာဖြစ်လို့လဲအခုလက်တွေ့အာထုတ်တဲ့ပါဠိလိုသုတ္တလို့ခေါ်ပါတယ်သုတ္တန္တလို့လည်းခေါ်ပါတယ်။ကုဏီယအဘိဓမ္မသုတ္တသုတ္တန္တသုံးမျိုးပြထားပါတယ်။သုတ္တဆိုတာမြင်ကြောင်းပဲ။စာပေရေးတာမကြွကျင်လေလို့ရှိရင်မြင်ကြောင်းရေးရတယ်။ ရင်းကြောင်းမပါဘဲနဲ့ရေးလို့ရှိရင်အပေါ်ထောင်ရင်လည်းထောင်တက်သွားရအောက်ဆိုင်ရင်လည်းစိုက်သွားရစာကြောင်းမှမဖြောက်ဘူးပြဿနာကမြင့်ထမြင့်ပြထားတယ်မြင့်ချပေးထားတယ်ဒီတိုင်းကျင့်တော်ဆိုတာပေါ့လေနီလာပေးထားတယ်အဲ့ဒီနီလာတိုင်းအာထုတ်မှုအာထုတ်ပါမဟုတ်လားပฏิပါဏဆိုတာပေါ့လေနည်းတိုင်း ကျင့်သုံးပါမှာပฏิပါဏဆိုတာပြည့်ပြည့်စုံစုံကျင့်သုံးပြီးသားဖြစ်နိုင်ပါတယ်ပฏิပတ်ကြီးအကျိုးပေါ်နိုင်လောက်အောင်အာထုပိသားဖြစ်နိုင်တယ်ဆိုတဲ့အဓိပ္ပာယ်ယူရပါတယ်ဒီယောဂီကြီးအရင်လေးကတော့ခုမျိုးတို့မျိုးတို့အာထုနေတာတကယ်ကြည်ရင်းခံနေကိုလေဗုဒ္ဓညွှန်ကြားတဲ့အတိုင်း တွေ့လာတယ်။နေ့စဉ်လည်းပဲလာချနေတယ်ကမ္ဘာတဆရာများရဲ့အနိကလည်းပဲညွှန်ကြားတယ်။ဟောသူရောပြသူပါဘောလေဒါသူတို့သဘောနဲ့သူတို့လောက်တာမဟုတ်ပါဘူး။ဘုရားဟောထားတဲ့ကျမ်းဂန်နဲ့ကျမ်းဂန်ကြီးလေ့လာပြီးတော့ကိုယ်တို့နဲ့ပေါင်းစပ်ပြီးတော့ညွှန်ကြားတာတွေပါ။အဲဒီညွှန်ကြားတဲ့တွေကိုယုံကြည်တည်နာယူဖို့အသိအရေးကြီးတယ်။ အထုတဲ့ခံမလဲယူသေးသေးစိတ်ဆက်ဆက်အထုဖို့အရေးကြီးတယ်တရားဆိုတာမျိုးကအတိတရားခြင်းတရားကိုယူသေးသေးရှိမှအဲလိုတရားမျိုးကသာတရားထုတဲ့ပုဂ္ဂိုလ်ကိုအနောက်ရှိကြီးကသူကအကာအကွယ်ပေးဆောက်ရှောက်နေတာပါတောဓမ္မပဒမှာမြတ်စွာဘုရားကဓမ္မောဟဝေရဂတိဓမ္မကြာရီနော် ဓမ္မအတိတရားအရှင်တရားသည်ဓမ္မကြာတဲ့နိဗ္ဗာန်တရားလေ့လာပြီးတော့ဒီကနေ့ကျဒီနည်းမှလေ့လာပြီးတော့ယူတည်တည်စိတ်ဆက်ဆံတဲ့ရှင်းသုံးတဲ့ပုဂ္ဂိုလ်ကိုဟဝေရကတိတကယ်ကိုအနောက်ရှိတွေကလောအောင်ကာဝယ်ဆောက်ရှောက်တော့တာပါပဲတဲ့ အဲဒါလိုဟောထားပါတယ်အဲနောက်နေ့ကျမှဒါကြီးဆက်လက်ပြီးတော့ရှင်းပါမယ်ဒီနေ့တော့ဒါလောက်ပဲတော်ကြအောင်စို့သာဓုသာဓုသာဓု